မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ PPTV ဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အခုအချိန်ကစပြီး PPTV သတင်းများကိုကြီးညာပေးတော့မှာဖြစ်ပါရဲ့ရှင်။ကျမຫນွေဦးလိပ်ပြပါ။ပထမဆုံးအနေနဲ့ပြည်အောင်စုသမ္မတမြန်မာနိုင်ငံတော်အမျိုးသားညီညွတ်ရေးအစိုးရရဲ့သတင်းစာရှင်းလင်းပွဲ နှစ်မြင့်ဆောင်2021ကို မနေ့ကညနေ9:00နာရီအချိန်မှာ အွန်လိုင်းမှာတဆင့်ကျင်းပပြုလုပ်ခဲ့တဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ပြည်အောင်စုသမရမြန်မာနိုင်ငံတော်အမျိုးသားညီညွတ်ရေးအစိုးရရဲ့သတင်းစာရှင်းလင်းပွဲနှစ်မြင့်ဆောင်2021ကိုမနေ့ကညနေ9နာရီအချိန်မှာအွန်လိုင်းမှာတဆင့်ကျင်းပပြုလုပ်ခဲ့ပြီး PVTV ၏လူမှုကွန်ရက်စာမျက်နှာကတိုက်ရိုက်ထုတ်လွှင့်ပြသခဲ့ပါတယ်။သတင်းစာရှင်းလင်းပွဲကိုအမျိုးသားညီညွတ်ရေးအစိုးရရဲ့ပြောရေးဆိုခွင့်ရှိသူတွေဖြစ်တဲ့ဒေါက်တာဆဆာနဲ့ဦးမိုးစောဦး ပြည်ထောင်စုဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးလွင်ကိုလန်တရားရေးဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးသိန်းဦးလူသားချင်းစာနာထောက်ထားရေးနှင့် BNA ဆိုင်ရာစီမံခွင့်ခွဲရေးဝန်ကြီးဌာနပြည်အောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးနှင့်ပြည်တွင်းပြည်ပမှမြန်မာဘာသာဖြစ်ထုတ်လွှင့်သောသတင်းမီဒီယာများတက်ရောက်ခဲ့ကြပါသည်။နိုင်ငံခြားဘာသာဖြစ်ထုတ်လွှင့်သောနိုင်ငံတကာသတင်းမီဒီယာများအတွေ့သတင်းစာရှင်းလင်းပွဲကိုအင်္ဂလိပ်ဘာသာနဲ့ထပ်မံပြုလုပ်သွားဖို့ရှိတယ်လို့လည်းသိရပါသည်။ သတင်းစာရှင်းလင်းပွဲမှာအမျိုးသားညီညွတ်ရေးအစိုးရအဖွဲ့ရဲ့လှုပ်ရှားဆောင်ရွက်မှုတွေအကြောင်းနိုင်ငံတကာနှင့်ချိတ်ဆက်ဆောင်ရွက်နေမှုတွေအကြောင်းနဲ့ပြည်သူများအပေါ်အကြမ်းဖက်စစ်ကောင်စီရဲ့အကြမ်းဖက်နှိပ်စက်တပ်ဖြတ်နေမှုတွေလူသားမျိုးနွယ်စုတရက်လုံးအပေါ်ကျူးလွန်နေတဲ့ရာဇဝတ်မှု crimes against humanity တွေကိုစနစ်တကျမှတ်တမ်းပြုစုပြီးတရားမျှတမှုရရှိနိုင်ရေးအတွက်စ조사ဆောင်ရွက်နေတဲ့အကြောင်းတွေကိုရှင်းလင်းပြောကြားခဲ့ပါတယ်။ ကမ္ဘာပေါ်တွင်မြည်သည့်နိုင်ငံကမှအကြမ်းဖက်စစ်ကောင်စီကိုအစိုးရအဖြစ်အတိအမှတ်ပြုမထားကြောင်း WHO ILO အစသည့်ကမ္ဘာလုံးဆိုင်ရာအဖွဲ့အစည်းများကလည်းစစ်ကောင်စီကိုအတိအမှတ်မပြုကြောင်းအာဆီယံနိုင်ငံများအနေဖြင့်လည်းစစ်ကောင်စီနှင့်မိတ်မပြတ်အောင်ဆက်ဆံနေရသည်များရှိတော်လဲအစိုးရအဖြစ်အတိအမှတ်ပြုမထားကြောင်းသတင်းထုတ်ပြန်ခြင်းမပြုတော်လဲအမျိုးသားညီညွတ်ရေးအစိုးရနှင့်ချိတ်ဆက်ဆောင်ရွက်မှုများရှိနေပါကြောင်း စသည်တို့ကိုဦးမိုးစောဦးက ရှင်းလင်းပြောဆိုခဲ့ပါတယ်။မြမစစ်တပ်က February 10ရက်နေ့ကစတင်ပြီးစစ်ရာဇဝတ်မှုများကျူးလွန်နေသည့်တပ်တွေအထောက်အထားစုစုပေါင်း၄သိန်းကျော်ရရှိထားပြီးတပ်တွေအထောက်အထား၂သိန်း5000ကို အတိပြုစစ်ဆေးထားနိုင်ပြီဖြစ်ကြောင်းအာနာသိန်းစစ်ကောင်းစီကအပြစ်မဲ့ပြည်သူ935ဦးကိုတပ်ဖြတ်ခဲ့တဲ့ဖြစ်စဉ်တစ်ခုချင်းစီရဲ့တပ်သေးထောက်ထားများဖြစ်တဲ့နေရာအချင်းနေ့ရဲ့ဗီဒီယိုဓာတ်ပုံတွေကို တေချာစည်းရင်းပြုစုထားပြီးနိုင်ငံတကာစစ်ခုံရုံးသို့တပ်သေးထောက်ထားအနေဖြင့်တင်သွားမှာဖြစ်တာကြောင့်မြန်မာပြည်သူတွေအနေဖြင့်အကြမ်းဖက်စစ်ကောင်စီရဲ့ကျူးလွန်နေသည့်တပ်သေးထောက်ထားများကို sasa@crphmyanmar.org သို့ဆက်လက်ပေးပို့ပေးပါရန်မြစ်တာရက်ခံကြောင်းအဆိုပါထောက်ထားတွေကိုစစ်အာဏာရှင်များအားတရားစွဲဆိုရာတွင်တပ်သေးတွေအနေနဲ့တင်သွင်းသွားမှာဖြစ်သလိုဒီမိုကရေစီရရှိသည့်အချိန်တွင် ပြလိုက်တစ်ခုအဖြစ်ထားရှိသွားနိုင်ရေးအတွက်စ조사သွားမည်ဖြစ်ကြောင်းတို့ကိုဒေါက်တာဆဆာကထည့်သွင်းပြောကြားခဲ့ပါတယ်။အဲဒီနောက်သတင်းမီဒီယာများရဲ့မေးမြန်းမှုတွေကိုပြောရေးဆိုခွင့်ရှိသူတွေနဲ့သက်ဆိုင်ရာပြည်အောင်စုဝန်ကြီးအသီးသီးကပြန်လည်ဖြေကြားပေးခဲ့ကြတယ်လို့သိရပါတယ်ရှင်။ဒီနေ့2021ခုနှစ်ဇွန်လ26ရက်နေ့မှာကြာရောက်တဲ့ ချင်းမျိုးသားចောင်းသားကောင်ဆောင်ဆလိုင်းတင်မောင်ဦးကြဆုံးခြင်း45နှစ်မြောက်နေ့အထိန်အမှန်ဆောင်ရွက်မှုတွေအကြောင်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီနေ့2021ခုနှစ်ဇွန်လ26ရက်နေ့ဟာချင်းမျိုးသားចောင်းသားကောင်ဆောင်ဆလိုင်းတင်မောင်ဦးကြဆုံးခြင်း45နှစ်မြောက်နေ့ဖြစ်ပါတယ်။ရန်ကုန်တက္ကသိုလ်ចောင်းသားဆလိုင်းတင်မောင်ဦးဟာ1969 1984 1985 1986ခုနှစ်တွေစီကမဆလာတပါတီစနစ် စစ်အာဏာရှင်စနစ်ကိုဆန့်ကျင်တော်လှန်ရာမှာဦးဆောင်ခဲ့တဲ့ចောင်းသားကောင်ဆောင်တဦးဖြစ်ပြီး ထောင်နှစ်ကြိမ်ကြာခဲ့ပါတယ်။စလိုက်တင်မောင်ဦးကို1986ဇွန်လ26ရက်နေ့မှာမဆလာစစ်အာဏာရှင်တို့ကကြိုးပေးကွပ်မျက်ခဲ့ကြပါတယ်။စစ်အာဏာရှင်အဆက်ဆက်ဟာသူတို့ကိုဆန့်ကျင်တော်လှန်တဲ့ယဟန်ရှင်လူចောင်းသားပြည်သူပေါင်းများစွာကိုမတရားဖမ်းဆီးနှိပ်စက်တပ်ဖြတ်ခဲ့ကြတာအလုံးအသိပါပဲ။ အဲ့လိုအဖမ်းဆီးခံခဲ့ရတဲ့ចောင်းသားပေါင်းများစွာအနံစလိုင်းတင်မောင်ဦးဟာတူးသေးသောချိုးပေးကုမြတ်ခံခဲ့ရတဲ့ចောင်းသားကောင်းဆောင်ဖြစ်ပါတယ်။စလိုင်းတင်မောင်ဦးဟာနောက်ဆုံးအကြိမ်ကျိုးစင်ပေါ်မှာတော့မင်းတို့ငါခန္ဓာကိုယ်ကိုသာတတ်လို့ရမယ်။ငါရဲ့ယုံကြည်ချက်နဲ့ယက်တီချက်တွေကိုတော့ဘယ်တော့မှတတ်လို့ရမှာမဟုတ်ဘူး။မင်းတို့စစ်ဖက်နှံအောင်မှာငါဘယ်တော့မှဒူးထောင်မှာမဟုတ်ဘူးကွာလို့သမိုင်းဝင်ချွေးကြော်စကားပြောပေပါတယ်။စလိုင်းတင်မောင်ဦးတို့မဟုတ် တနိုင်ငံလုံးဂုဏ်ပြုရမည်ចောင်းသားအာဇာနည်အမည်နဲ့ຫນွေဦးတော်လန်ရေးကောင်းဆောင်တဦးဖြစ်သူဒေါက်တာတေဇာဆန်းကသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာဂုဏ်ပြုရေးသားထားတာကိုတွေ့ရပါတယ်။ပြည်အောင်စုသမရမြန်မာနိုင်ငံတော်အမျိုးသားညီညွတ်ရေးအစိုးရအမျိုးသမီးလူငယ်နှင့်ကလေးသင်ငယ်ဆိုင်ရာဝန်ကြီးဌာနကလည်းចောင်းသားကောင်းဆောင်စလိုက်တင်မောင်ဦးနှင့်အထိန်အမှန်လူငယ်နှင့်ဖက်ဒရယ်ပြည်အောင်စုစကားဝိုင်းကိုကျင်းပပြုလုပ်သွားမှာဖြစ်ပြီး မန္တလေးအခြေဆိုင်တက္ကသိုလ်ကျောင်းသားတမကများဗဟိုအလုံးမှုဆောင်အဖွဲ့ဝင်ကိုနေသူရင် Chin Youth Organization South Korea ကောင်ဆောင် Slime Champichu မြန်မာနိုင်ငံလုံးဆိုင်ရာချင်းကျောင်းသားများတမကအထွေထွေအတွင်းရေးမှူး Slime Town Town YG Network မှာ Mike တို့ကပါဝင်ဆွေးနွေးကြမှာဖြစ်ပြီး Victorian မြန်မာ Youth မှာ မလဲရီမွန်းကပံ့ပိုးကူညီသူအဖြစ်ဆောင်ရွက်သွားမယ်လို့သိရပါတယ် အဆိုပါစကားဝိုင်းကိုပြည်အောင်စုသမ္မတမြန်မာနိုင်ငံတော်အမျိုးသားညီညွတ်ရေးအစိုးရအမျိုးသမီးလူငယ်နှင့်ကလေးသင်ငယ်ဆိုင်ရာဝန်ကြီးဌာနဒုတိယဝန်ကြီးဒေါ်ဤတင်စာမောင်ရဲ့လူမှုကွန်ရက်စာမျက်နှာကနေည9:00နာရီအချိန်မှာတိုက်ရိုက်ထုတ်လွှင့်ပြသခဲ့တယ်လို့သိရှိရပါတယ်ရှင်။ ဆက်လက်ပြီးပြည်အောင်စုသမ္မတမြန်မာနိုင်ငံတော်အမျိုးသားညီညွတ်ရေးအစိုးရအလို့သမဝန်ကြီးဌာနကကြေညာချက်အမှတ်နှစ်မြင်းဆောင်2021ကိုယနေ့ဇွန်လ26ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့တဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ပြည်အောင်စုသမ္မတမြန်မာနိုင်ငံတော်အမျိုးသားညီညွတ်ရေးအစိုးရအလို့သမဝန်ကြီးဌာနကကြေညာချက်အမှတ်နှစ်မြင်းဆောင်2021ကိုယနေ့ဇွန်လ26ရက်ရက်စွဲနဲ့ထုတ်ပြန်ခဲ့ပါတယ်။ အဆိုပါထုတ်ပြန်ချက်မှာအယက်သားအစိုးရထံမှမတရားအာဏာသိမ်းယူထားသော အကြမ်းဖက်စစ်ကောင်စီလက်အောက်ခံအလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနကအလုသမားအဖွဲ့ချုပ်တွေနဲ့အလုသမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်း16ဖွဲ့ကိုတရားဝင်အဖွဲ့အစည်းများမဟုတ်ကြောင်းရင်းတို့၏လှုပ်ရှားဆောင်ရွက်မှုများသည်လည်းဥပဒေနှင့်ညီညွတ်မှုမရှိကြောင်းဆက်လက်လှုပ်ရှားဆောင်ရွက်ပါကတည်ဆဲဥပဒေများနှင့်အညီထိရောက်စွာအရေးယူဆောင်ရွက်သွားမည်ဖြစ်ကြောင်း တရက်3လ2021ရက်နေ့မှာကြေညာခဲ့တဲ့ကိစ္စကိုပြန်လည်ခြေဖြတ်ခဲ့တဲ့ကြေညာချက်ဖြစ်ပြီးမြန်မာနိုင်ငံဟာပြည်ပဆိုင်ရာ အလုံသမားအဖွဲ့ချုပ် ILO ရဲ့လွတ်လပ်စွာသင်ပင်ဖွဲ့စည်းခွင့် Freedom of Association Convention 89ကိုလက်မှတ်ထိုးထားသောနိုင်ငံတစ်နိုင်ငံဖြစ်ပြီးအလုံသမားတိုင်းဟာမိမိတို့အလုံသမားအရေးဆောင်ရွက်ရန်အလို့ငါအဖွဲ့အစည်းတွေကိုလွတ်လပ်စွာစည်းရုံးဖွဲ့စည်းခွင့်လှုပ်ရှားဆောင်ရွက်ခွင့်ရှိကြောင်း 2011ခုနှစ်အလုံသမားအဖွဲ့အစည်းဖွဲ့စည်းခွင့်ဥပဒေသည်မှတ်ပုံတင်ဥပဒေသာဖြစ်ပြီးအဆိုပါဥပဒေနှင့်အညီမှတ်ပုံမတင်သောအလုံသမားအဖွဲ့အစည်းတွေကိုတရားမဝင်အဖွဲ့များအဖြစ်သတ်မှတ်ခွင့်မရှိကြောင်းအခုလိုအယတာအစိုးရထံကမတရားအာဏာလုယူထားတဲ့အကြမ်းဖက်စစ်ကောင်စီရဲ့ထုတ်ပြန်ချက်ဟာ Geneva Convention ကိုဖောက်ဖျက်ရလဲရောက်နေကြောင်း ဒါကြောင့်အလုတ်သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်း16ဖွဲ့ဟာမိမိတို့ရဲ့အဖွဲ့အစည်းတွေကိုလွတ်လပ်စွာဖွဲ့စည်းခွင့်ရှိကြောင်းနဲ့လွတ်လပ်စွာဆောင်ရွက်ခွင့်ရှိကြောင်းတို့ကိုကြေညာချက်မှာဖော်ပြထားတာတွေ့ရပါတယ်။